ယောမဩရစာအခန်းကြီး၈အငယ်၁မှ9ဖျားသခင်ကယ်လွတ်တော်မူသောကြောင့်ယေရှုခရစ်၌တည်၍ဇာတိပဂတိတိုင်းမကျင့်ဝိညာဉ်ပဂတိတိုင်းကျင့်သောသူတို့သည်အပြစ်စီရင်ခြင်းနှင့်လွတ်ကြ၏ယေရှုခရစ်၌တည်၍အသက်ရှင်စေသောဝိညာဉ်တော်၏တရားသည်အပြစ်တရား၏လက်မှ၎င်းတည်ခြင်းတရား၏လက်မှ၎င်းငါ့ကိုကယ်လွတ်ပြီးဇာတိပဂတိကြောင့်ပညာတရားသည်အားနည်း၍ မတတ်နိုင်သောအမှုကိုဖျားသခင် ပြုတော်မူခြင်းကအပြစ်နှင့် ပြည့်စုံသောဇာတိပတိတဒံကိုဆောင်သောမိမိသားတော်ကိုဆေလွတ်တော်မူ၍အပြစ်ဖြေဖို့ရန်ဇာတိပဂရိ၌အပြစ်ကိုဒဏ်ပေးတော်မူ၏အကြောင်းမူကားဇာတိပတိအတိုင်းမကျင့် ဝိညာဉ်ပဂတိတိုင်းကျင့်သောငါတို့သည်တရား၌ပါသောပညာတို့ကိုစောင့်ရှောက်မိအကြောင်းဒီဇာတိပဂတိရှိသောသူတို့သည်ဇာတိပဂတိနှင့်ဆက်ဆိုင်သောအရာတို့ကိုဆွဲလန်းသောစိတ်တဘောရှိကြ၏ဝိညာဉ်ပဂတိရှိသောသူတို့မူကားဝိညာဉ်ပဂတိနှင့်ဆက်ဆိုင်သော အရာတို့ကိုဆွဲလန်းသောစိတ်တဘောရှိကြ၏ဇာတိပဂတိစိတ်တဘောသည်တည်ခြင်းအကြောင်းဖြစ်၏ ဝိညာဉ်ပဂတိစိတ်တော်သည်အသက်ရှင်ခြင်းအကြောင်းနှင့်ငြိမ်သက်ခြင်းအကြောင်းဖြစ်၏အဘဲကြောင့်ဤဟုမူကားဇာတိပဂတိစိတ်တော်သည်ဖျားသခင်နှင့်ဆန့်ကျင်ဘက်ဖြစ်၏ဖျားသခင်တရားတော်အလိုသို့မလိုက်တတ်ထိုမြမကမလိုက်နိုင်အငယ်၈မှ၁ထိုကြောင့်ဇာတိပဂိ၌ကျင်လည်သောသူတို့သည်ဘုရားသခင်၏စိတ်တော်နှင့် မတွေ့နိုင်ကြ သို့တော်လည်းဘုရားသခင်၏ဝိညာဉ်တော်သည်သင်တို့အထဲ၌ကျင်းဝတ်တော်မူလျှင်သင်တို့သည်ဇာတိပဂတိဘက်၌ရှိကြသည်မဟုတ်ဝိညာဉ်ပဂတိဘက်၌ရှိကြ၏ခရစ်တော်၏ဝိညာဉ်ကိုမရသောသူမည်သည်ကားခရစ်တော်နှင့်မဆိုင် ခရစ်တော်သည်သင်တို့အထဲ၌ရှိတော်မူလျှင် ကိုယ်ကာယသည်အပြစ်ကြောင့်အသေးဖြစ်တော်လေဝိညာဉ်မူကားဖြောင့်မတ်ခြင်းကြောင့်အသက်ရှင်လျက်ရှိ၏ထိုမြတ်မကယေရှုကိုတည်ခြင်းမှ ထမြောက်စေတော်မူသောဘုရား၏ဝိညာဉ်တော်သည်တင်တို့အထဲ၌ကျင်းဝတ်တော်မူလျှင်ခရစ်တော်ကိုတည်ခြင်းမှထမြောက်စေတော်မူသောဘုရားသည်တင်တို့အထဲ၌ကျင်းဝတ်သောမိမိဝိညာဉ်တော်အားဖြင့်တည်တတ်သောတင်တို့၏ကိုယ်ကာယကိုပင် ရှင်စေတော်မူမည်အငယ်၁၂မှ၁၉တို့ဖြစ်၍ညီကိုတို့ငါတို့သည်ဇာတိပရိတိုင်းကျင့်ရမည်အကြောင်း ဇာတိပဂရိ၏ကျွန်ဖြစ်ကြသည်မဟုတ်။သင်တို့သည်ဇာတိပဂရိအတိုင်းအသက်ရှင်လင်တရားကြမည်။ဝိညာဉ်တော်အားဖြင့်ကိုယ်ကာယ၏အကျင့်တို့ကိုသေစေလင် အသက်ရှင်ကြလိမ့်မည်။ဘုရားသခင်၏ဝိညာဉ်တော်ဆုံးမပဲ့ပြင်တော်မူသမျှသောသူတို့သည်ဘုရားသခင်၏သားဖြစ်ကြ၏။အကြောင်းမူကားသင်တို့သည်တပံကြောက်ရွံ့တတ်သောကျွန်၏သဘောကိုရကြသည်မဟုတ်။အပအဖဟုခေါ်ရသောအခွင့်နှင့် သားဖြစ်ခြင်းသဘောကိုရကြပြီငါတို့သည်ဘုရားသခင်သားဖြစ်ကြသည်ဟုဝိညာဉ်တော်သည်ငါတို့၏ဝိညာဉ်နှင့်အတူတက်တည်ခံတော်မူ၏တားမှန်လျင်အမွေခံဘုရားသခင်အမွေခံဖြစ်ကြ၏ခရစ်တော်နှင့်အတူဘုံဝင်စားမည်အကြောင်း ထိုသခင်နှင့်အတူဆင်းရဲဒုက္ခကိုခံရလျင် ထိုသခင်နှင့်ဆက်ဆံသောအမွေခံလည်းဖြစ်ကြ၏အငယ်၁၈မှ23 ငါတို့အားပေါ်ထွန်းလတံ့သောဘုန်းကိုထောက်သော်၊ယခုမျက်မှောက်ကာလ၌ခံရသောဆင်းရဲဒုက္ခကို ပမာဏမပြုထိုက်ဟုငါသဘောရှိ၏။ဤလောကသည်ဘုရားသခင့်သားတို့၏ပေါ်ထွန်းခြင်းအရာကိုအလွန်တောင့်တမြော်လင့်လျက်နေ၏။ဤလောကသည်အနိစ္စနိုင်ငံသို့ အလိုလိုလိုက်သည်မဟုတ်။ဘုရားသခင်သားတို့၏ထူးမြတ်သောလွှတ်ခြင်းချမ်းသာတည်းဟူသောဖောက်ပြန်ပျက်စီးခြင်းအနှောင်အဖွဲ့မှ ကယ်လွတ်ခြင်းချမ်းသာကိုဝင်စားမည်ဟု မျှော်လင့်ရသောအခွင့်ကိုပေး၍အနိစ္စနိုင်ငံသို့လိုက်စေတော်မူသောသူ၏အလိုတော်ကြောင့်သာလိုက်ရ၏ဤလောကတနိုင်ငံလုံးသည်ယခုတိုင်အောင်တည်ရည်တည်ညွတ်တီညီးတွား၍ဆင်းရဲခြင်းဝေဒနာကိုခံရသည်ဟုငါတို့သိကြ၏ထိုမြမကဝိညာဉ်တော်၏ကျေးဇူးတော်အစအဦးကို ခံပြီးသောငါတို့သည်လည်း သားအရာ၌ချီးမြှောက်ခြင်းအကြောင်းတည်းဟုသောကိုယ်ခန္ဓာရွေးနှုတ်ခြင်းချမ်းသာကို မျှော်လင့်၍စိတ်နှလုံးထဲ၌ညီးတွားလျက်နေကြ၏အငယ်24မှ29ငါတို့သည် မျှော်လင့်ခြင်းအားဖြင့်ကယ်တင်တော်မူခြင်းသို့ ရောက်ကြ၏မျှော်လင့်သောအရာကိုတွေ့မြင်လျင်မျှော်လင့်เสียအကြောင်းမရှိတွေ့မြင်သောအရာကိုအဘယ်ကြောင့် မျော်လင့်ရမည်နည်းငါတို့သည်မတွေ့မမြင်သော အရာကိုမျော်လင့်လျင်မူကားထိုအရာကိုသီးခံသောစိတ်နှင့်ငန့်လင့်၍နေကြ၏ထိုမှတပါငါတို့မတတ်နိုင်သော အရာမှာဝိညာဉ်တော်သည်မဆတော်မူ၏ငါတို့သည်ဆုတောင်းတဲ့သည့်အတိုင်းအဘယ်ဆုကိုတောင်းရမည်ဟုမသိကြ သို့ရာတွင်ငါတို့ဆုတောင်းခြင်းအမှုကိုနှုတ်မမွေ့နိုင်သောညှိတွားခြင်းအပြင်ဝိညာဉ်တော်သည်စောင့်မတော်မူ၏စိတ်နှလုံးကိုစစ်တော်မူသောသူသည်လည်းဝိညာဉ်တော်၏စိတ်တဘောကိုသိတော်မူ၏အကြောင်းမူကားဝိညာဉ်တော်သည်တန်ရှင်းသူတို့၏ဆုတောင်းခြင်းမှုကိုဘုရားသခင်၏အလိုတော်နှင့်အညီစောင့်မတော်မူ၏အငယ်28မှ30ဘုရားသခင်ကိုချစ်တော်သူသည်ဟုသော ကြံစီတော်မူခြင်းအတိုင်းခေါ်တော်မူသောသူတို့၏အကျိုးကိုခတ်သိမ်းသောအရာတို့သည်တညီတညွတ်တီပြုစုကြသည်ကိုငါတို့သိကြ၏ဘုရားသခင်၏သားတော်သည်အများသောညီတို့တွင်သားဦးဖြစ်တော်မူမိအကြောင်းဘုရားသခင်သည်ရှေးမစွာကတည်တော်မူသောသူတို့ကိုသားတော်ဤပုံတရံနှင့်တညီဒီဖြစ်စေခြင်းကရှေးမစွာကခွဲကန့်မှတ်သားတော်မူ၏ ထိုသို့ခွဲကန့်မှတ်သားနှင့်သောသူတို့ကိုခေါ်တော်မူ၏ခေါ်တော်မူသောသူတို့ကိုလည်းဖြောင့်မတ်ရာ၌တည်စေတော်မူ၏ထိုသို့တည်စေတော်မူသောသူတို့ကိုလည်းချီးမြှောက်တော်မူ၏အငယ်31မှ36တို့ဖြစ်၍ဤရာများတို့၌အဘယ်သို့ပြောเสียရှိသနည်းဘုရားသခင်သည်ငါတို့ဘက်၌ရှိတော်မူလျင်အဘယ်သူသည်ငါတို့တစ်ဖက်၌နေနိုင်မည်နီမိမိသားတော်ရင်ကိုမနှမျောဘဲ ငါတို့ရှိသမျှအဖို့လို့ငါစွန့်တော်မူသောသူသည်သားတော်နှင့်တကွခတ်သိမ်းသောအရာတို့ကိုငါတို့အားမပေးဘဲအဘယ်သို့နေတော်မူမည်နည်းဖျားသခင် ရွေးကောက်တော်မူသောသူတို့ကိုအဘယ်သူသည်အပြစ်တင်မည်နည်းဖြောက်မရာ၌တည်စေသောသူကဖျားသခင်ပေသည်အပြစ်စင်သောသူကအဘယ်သူနည်းအသေးခံ၍ခန္ဒီတာမကတေခြင်းမှထမြောက်၍ဘုရားသခင်လက်ရတော်ဘဲ၌နေလျက် ငါတို့အဖို့ဆုတောင်းသောသူကားခရစ်တော်ပေသည်ခရစ်တော်၏ချစ်ခြင်းမေတ္တာနှင့်ငါတို့ကိုအဘယ်သူကြွားစေမည်နည်းအကယ်စင်စစ်ကိုရောအတွက်အကျွန်ုပ်တို့သည်အစင်မပြတ်အသေးချင်းကိုခံရကြပါ၏တပ်ဖို့ရာထားသောတိုးကဲ့သို့အကျွန်ုပ်တို့ကို သူတပားမှတ်တကြပါ၏ဟုစံစာလာသည်ညင်ဆင်းရဲညုံငင်ခြင်းညင်းဆဲနှိပ်စက်ခြင်းမွတ်သိပ်ခြင်းအဝတ်အချီးစီးရှိခြင်းဘေးနှင့်တွေ့ကြုံခြင်း ကွပ်မျက်ခြင်းကိုခံရတော်လဲထိုအမှုတို့တွင်အဘယ်အမှုသည်ခရစ်တော်၏ချစ်ခြင်းမေတ္တာတော်ကိုငါတို့နှင့်ကြွားစေမည်နီ39မှ39မကွာစေသည်သာမကငါတို့ကိုချစ်တော်မူသောသူ၏ကျေးဇူးတော်ကြောင့်ငါတို့သည် ထိုအမှုခတ်သိမ်းတို့ကိုခံစဉ်တွင်ပင် အထူးသဖြင့်အောင်မြင်ကြ၏အကြောင်းမူကားတည်ခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေ ကောင်းကင်တမန်ဖြစ်စေအထွတ်အမြတ်ဖြစ်စေအာနာတကူဖြစ်စေမျက်မှောက်အရာဖြစ်စေနောင်လာလတန်သောအရာဖြစ်စေအမြင့်ဖြစ်စေအနှိမ့်ဖြစ်စေဤယာမဆ၍အဘယ်နေမိတအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဘုရားသခင်ဤမေတ္တာတော်နှင့်ငါတို့ကိုမကွာစေနိုင်ဟုငါသည်သဘောကျလျက်ရှိ၏